အခန်းကြီး29အငယ်1မှ30တဖန်မောရှေသည်ဣဒရေလအမျိုး၌အသက်ကြီးသူတို့နှင့်တကွလူများတို့ကိုမှားထားသည်ကယနေ့ငါမှားထားသမျှသောပညာတို့ကိုစောင့်ရှောက်ကြလော့။သင်သည်ယော်ဒန်မြစ်ကိုကူး၍သင်၏ဘုရားသခင်သာရဘုရား ပေးတော်မူသောပြည်သို့ရောက်သောအခါကြီးသောကြောက်တို့ကိုထူထောင်၍အင်္ဂရေနှင့်မွမ်းမံရမည်။ဘိုးဘေတို့ကိုးကွယ်သောဘုရားသခင်သာရဘုရားသည်ဂရိတော်ရှိသည့်အတိုင်း တင့်အားပေးတော်မူသောပြည်၊နို့နှင့်ပြားရည်စီးသောပြည်သို့ဝင်စားအံ့သောငှါကူးသွားပြီးမှ၊ဤတရားစကားတော်အလုံးစုံတို့ကို ထိုကျောက်ပေါ်မှာရေးထားရမည်။ယော်ဒန်မြစ်ကိုကူးပြီးမှ၊ယနေ့ငါမှာထားသောကျောက်တို့ကိုဧဗလတောင်ပေါ်မှာထူထောင်၍အင်္ဂတေနှင့်မွမ်းမံရမည်။ထိုအရပ်၌လည်းသင်၏ဘုရားသခင်ထာဝရဘုရားအဘို့ယဇ်ပလ္လင်ကိုကျောက်နှင့်တည်ရမည်။သံတန်ဆာကိုမသုံးဆောင်ဘဲ မကွဲမပြတ်သောကျောက်တို့နှင့်တည်ရမည်။တင်ဤဖျားသခင်သာရဖျားအားမိရှုရရစ်တို့ကို ထို ပလင်ပေါ်မှပူဇော်ရမည်။မိတ္တဟာယရစ်တို့ကိုလည်းပူဇော်၍ထိုအရက်တွင် စားတော့လေရှေ့တော်၌ပျော်မွေ့ခြင်းကိုပြုရမည်။ထိုကြောက်ပေါ်မှာဤတရားစကားတော်အလုံးစုံတို့ကိုတေချာစွာ ရေးထားရမည်ဟု ပြောဆိုကြ၏။တဖန်မောရှေနှင့်ယေဘုဟိများလေဝိသားများတို့ကအိုဣတရလမျိုး တတိနှင့်နားထောင်လော့ယနေ့တင်သည်တင်၏ဘုရားသခင်သာရဘုရား၏လူမျိုးဖြစ်လေပြီတို့ဖြစ်၍တင်၏ဘုရားသခင်သာရဘုရား၏စကားတော်ကို နားထောင်ရမည်ယနေ့ငါတို့ဆင့်ဆိုသောစီရင်ထုံးဖွဲ့တော်မူချက်တို့ကိုကျင့်ရမည်ဟုဤတွေလအမျိုးသားအပေါင်းတို့အားပြောဆိုကြ၏အငယ်7မှ19တပံမောရှိသည် ထိုနေ့၌လူများတို့ကိုမှားထားသည်မှာ သင်တို့သည်ယော်ဒန်မြစ်ကိုကူးသောနောက်လူများတို့အားကောင်းချီးပေးခြင်းလိုငှာဂေရစိန်တောင်ပေါ်မှ ရရသောသူဟုမူကားရှိမောင်လေဝိယုဒဣသခာယောသဗိယံမိန်ဒီကျင်ချင်းလိုငါအေဗလတောင်ပေါ်မှာရရသောသူဟုမူကားရုဘင်ဂပ်အရှာဇာဘူးလုံဒန်နာတလိဒီထိုအခါလေဝိသားတို့သည် ကြီးသောအတန်နှင့် ဣဒေလအမျိုးသားအပေါင်းတို့အားဟစ်ကြော်ရသောစကားဟူမူကား၊ထာဝရဘုရားစက်ဆုပ်ရွံရှာသောအရာ၊လက်သမားလက်နှင့်ထုလုပ်သောရုပ်တု၊သွန်းသောဆင်းတုတို့ကိုလုပ်၍၊မထင်ရှားသောအရပ်၌ထားသောသူသည်အမင်္ဂလာရှိစေသတည်းဟုကျိန်လျှင်၊လူအပေါင်းတို့က အာမင်ဟု ဝန်ခံရကြမည်။မိဘကိုမထီမဲ့မြင်ပြုသောသူသည်အမင်္ဂလာရှိစေသတည်းဟုကျိန်လျှင်၊လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည် အိမ်နီးချင်း၏မြေမှတ်တိုင်ကို ရွှေ့သောသူသည်အမင်္ဂလာရှိစေတည်းဟုကျိန်လျှင်၊လူအပေါင်းတို့ကအာမင်ဟုဝန်ခံကြရမည်။18မျက်စိမမြင်သောသူကိုလမ်းလွဲစေသောသူသည်အမင်္ဂလာ ရှိစေသတည်းဟုကျိန်လျှင်၊လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်။19တရားတွေ့ခြင်းအမှုမှာတပါးအမျိုးသား၊မိဘမရှိသောသူ၊မုတ်ဆိုးမကို မတရားသဖြင့် အရှုံးပေးသောသူသည်အမင်္ဂလာရှိစေတည်းဟုကြိမ်လျင်လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်အဖနှင့်သာဆိုင်သော အဖ၏မယားနှင့်ပေါင်းဖော်သောသူသည်အမင်္ဂလာရှိစေတည်းဟုကြိမ်လျင်လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်တရိษံတစုံတစ်မျိုးနှင့်ပေါင်းဖော်သောသူသည်အမင်္ဂလာရှိစေတည်းဟုကြိမ်လျင်လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်အဖ၏တမီးအမိ၏တမီးဒီဟုသောမိမိအမ နှမနှင့်ပေါင်းဘော်သောသူသည်အမင်္ဂလာရှိစေသတည်းဟုကျိန်လျှင်၊လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်။မယား၏အမိနှင့်ပေါင်းဘော်သောသူသည်အမင်္ဂလာရှိစေသတည်းဟုကျိန်လျှင်၊လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်။အိမ်နီးချင်းကိုမထင်မရှားရိုက်သောသူသည်အမင်္ဂလာရှိစေသတည်းဟုကျိန်လျှင်၊လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်။အပြစ်မရှိသောသူ၏အသက်ကိုသတ်ခြင်းငှါ အခကိုယူသောသူသည်အမင်္ဂလာရှိစေတည်းဟုကြိမ်လင်လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်ဤပညာတရားစကားတို့ကို အမြဲမကျင့်သောသူသည်အမင်္ဂလာရှိစေတည်းဟုကြိမ်လင်လူအပေါင်းတို့ကအာမင်ဟုဝန်ခံရကြမည်